ချက်ကိုပါတတံလူဒရတိဩဃတတံလူဒရတိအနဝံကထံလူဒရတိကထံလူကထံလူဒရတိဒုက္ခကထံပရိသုဒ္ဓတိကထံတုဒရတိဩဃကထံတုဒရတိအနဝံကထံလူဒုက္ခမစ္စေတိ ကထံသူပရိသုဇတိကထံသူအပေတရားဖြင့်ကထံသူအပေတရားဖြင့်ဩကံဩက၄ပါးသံဃာကြီးကိုတရတိကူးမြောက်နိုင်ပါသည်ကထံသူအပေတို့လျင်အပေတရားဖြင့်အာနံဘဝသံဃာသမုဒ္ဒရာကြီးကိုတရတိကူးမြောက်နိုင်ပါသည်ကထံသူအပေတို့လျင်အပေတရားဖြင့် ဒုက္ခကာမဝိဒုက္ခတွေကိုကာမဝိဒုက္ခတွေကိုအစ်စေတိလုံမြောက်စေနိုင်ပါသနည်းကတံလူအပေတို့လင်အပေတရားဖြင့်ဒုက္ခဝဆေယဒုက္ခတွေကိုပရိတုဇတိကိလေသာအလုံးတို့မှတန်ရှင်းစင်ကြယ်စေနိုင်ပါသနည်းဤဒီဤကဲ့သို့ယက္ခအာလဝကနဘလူတိ ပု္ပ္ပာမိမြတ်စွာဘုရားကိုမေ့လျှောက်လိုက်ပါပြီတည်းပထမလေးချက်ကတော့မှတ်ပြီးသွားပြီဒုတိယလေးချက်အဘယ်သို့လင်အဘယ်တရားဖြင့်ဩဃလေးခံရည်ပင်ကြားမှုသုံးရောက်နိုင်ပါသလဲဒါလေးမှတ်သွားအဘယ်သို့လင်အဘယ်တရားဖြင့် ဩဃလေးခန်းရေပြင်းပြလို့ပြင်းရောက်နိုင်ပါသလဲဩဃလေးခန်းကကာမောကဘောကဒိသောကအဘိသောကအဒုတိယအမေကတတံလူအပေတို့လျင်ပေတရားဖြင့်အာနဝံဘဝတန္တရာသမုဒ္ဒရာဤကိုတရတိကုမြောက်နိုင်ပါသနည်းဘဝတန္တရာသမုဒ္ဒရာဤကိုအပေတရားနဲ့ကုမြောက်နိုင်ပါသလဲ အောင်နံပါတ်3ကကထံလူမေလူလျင်ပဲတရားဖြင့်ဒုက္ခကာမဒုက္ခတွေကိုအစ္စေတိလွန်မြောက်နိုင်ပါသနည်းအဘယ်တရားနဲ့ကာမဒုက္ခတွေကိုလွန်မြောက်နိုင်ပါသလဲကထံလူမေလူလျင်ပဲတရားဖြင့်ပရိသုဒ္ဓတိကိလေသာအငြိကြီးအလုံးတို့မှတန်ရှင်းစင်ကြယ်စေနိုင်ပါသနည်း ခါသဘောမြတ်စွာဘုရားသခင်လက်ထက်ကသူ့မိဘတွေနာကြလို့မှတ်သားအမေအဖြေလည်းပဲသူ့ကိုပြောပြလာတာဒါနဲ့သူကကြာတော့အဖြေတွေမေ့သူမြတ်စွာဘုရားအဖြေတွေကိုပြန်ဖြေရတတ္ထာယတရတိဩဃအပ္ပမဒေနအနဝံဝရိယနာဒုက္ခမစ္စေတိပညာယပရိသုဒ္ဓတိ အာဟုသောအာလာဝကနာမမိထုဩဒကာပိလူတတ္တယတရာတရားဖြင့်ဩငါဩဃာလေးခံကြည်ပြကြမှုတရတိကုမြောက်နိုင်ပါ၏အပမရိနာမမိမလျောမဘောမကံထက်တန်သောတတိတရားဖြင့်အာနာဝဘဝတန္တရာသမုဒ္ဒရာကြီးကိုတရတိကုမြောက်နိုင်ပါ၏ဝိရိယနသမပဒံလုံးလဝရိယဖြင့် ဒုက္ခကာမဒုက္ခလိုလိုအစ္စေတိလိုမြောက်နိုင်ပါ၏ပညာယရတ္တဘုပညာဖြင့်ပရိသုံးစတိကိလေသာအငြိအကျေးတို့မှတန်ရှင်းစင်ကြယ်စေနိုင်ပါ၏ဣတိဤကဲ့သို့ဘဂဝါသုံးလောကတော်သားမြတ်စွာဘုရားသည် ဆိုရင်သူကလွန်လွန်ကဲကဲကိုပဲသူကဒိဋ္ဌိကကဲယူများတယ်လောဘကြီးတယ်ဆိုတဲ့လိုပေါ့လေဒိဋ္ဌိကြီးတယ်တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအဲတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုကျော်လွန်နိုင်ဖို့အတွက်တတ္ထာမနေ့ကပြောခဲ့တဲ့တတ္ထာဘလို့ကြာမျိုးပါပဲသူဒ္ဒရာစေဝါဘော မမေ့မတုံယုံကြည်တဲ့တရားတရားနိဗ္ဗာန်ပတ္တိယနိဗ္ဗာန်ထုတ်ချောက်ရရောက်ခြင်းဓမ္မကြောင်းရင်မှန်ညာသူတရိုက်စေပါဘောဓိပတိယတရား39ပါးတို့ကိုတတ္တဟာနောမမိတ်မသုံးတဝင်ယုံကြည်သည်ဖြစ်၍ယရဏသုံးနာကံကံရဲ့အကျိုးကပြီးခဲ့ဘုဒ္ဓရာတရားကဉာဏ်ပညာပါလာ သူတရိုက်7ပါးနဲ့ဘောဓိပက္ခိယတရား39ပါးမမိတ်မတုံတောင်းယုံကြည်ဖြစ်၍ဒီမနေ့ကလည်းပြောခဲ့တယ်ဒါနသီလကြောင်းကျိုးတွေကိုယုံကြည်မှဩဒါနပြည့်ဖြစ်လျာဟောကြီးပွားချမ်းသာမှာပဲကိုယ်တွေရောစာတွေရောပေါ့အဲ့လိုယုံကြည်တဲ့ပုဂ္ဂိုလ်တွေဟာဒါနကိုပြုပြအောင်ပြုတာ ဘလောက်ဆင်းရဲဆင်းရဲဘလိုပဲလုံးမအားအားအားဒါနနေ့တိုင်းလူလူပြုပြအောင်ကြည့်တန်နိုင်တန်နိုင်တယ်လို့များများလူဘာဖြစ်လို့လဲဆိုတော့ဒါနသီလအပေါ်မှာယုံကြည်တဲ့အားကောင်းအခုလိုလူအခါမှာဖဏန်းနဲ့ရေဘူးမပါလူခါသိမယ်ဟုတ်လားအဲ့ဒီလိုပဲတဲ့ဒါနနဲ့သီလမပါရင် အဲတည်တဲ့အခါသန္တရာလေတဲ့အခါမှာအမတန်ရှင်းရလိမ့်မယ်ခရီးဝေးနေပုံမူနဲ့သွားတဲ့အခါမှာခဏလည်းမပါဘူးဘူးလည်းမပါဘူးဆိုရင်ဒီကြီးကိုဆုံးအောင်သွားမယ်လမ်းမှာလည်းဒုက္ခရဲ့တင်သားကိုအဲ့ဒီလိုပဲသန္တရာခရီးရထားတဲ့ပုံရှိတာလေးမဲ့လေးခုရမှာသန္တရာခရီးရပြီးဆုံးတာလေးမဲ့လေးခုမရသေးတဲ့မြတ်သွားနေရအဒါနသီလပါမှတက်တာပဲ အဲဒါနတိလအပေါ်မှာနိနေကာကယုံကြည်တဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာကိုတတ်နိုင်တော့စေနာသုံးနာထက်တဲ့ဒါနာနဲ့လှူဒန်းပြုကမ်းနေရှိတယ်ပင်မခံပြီးတော့လှူဒန်းတယ်အကုန်ကြခံပြီးတော့လှူဒန်းတယ်ဒါနာတော့ဘောကဖြစ်လျာဘောမှာစိတ်ချမ်းသာတယ်ပြည့်စုံမယ်တောင်းတောင်းမတောင်းတောင်းခြင်းတွေရတယ်ခြေတင်ဥစ္စာနဲ့ပြည့်စုံပါလို့ဤတောင်းနေတယ်မလို့ ဉာဏ်နဲ့စိတ်နဲ့ဥစ္စာတွေပြည့်စုံမှာပဲဒီလားဆောက်တည်လို့ရှိရင်ဖြစ်ရဘဝမှာအနာကင်းမယ်အသက်ရှိမယ်ချောမောလာပါမယ်ဓာတ်တောင်းနေရယုံကြည်ရအဲ့တော့ဒါနသီလတွေလုပ်ပြီးတော့ဘာဟုတ်တောင်းနဲ့နိဗ္ဗာန်မဉ္ဇဉ်ဘုံဉာဏ်နဲ့တေကံဒီလိုလိုပြောရတဲ့ဒီဒါနကြောင့်ဆောက်တည်ရတဲ့ဒီသီလကြောင့်ဘုတရားနာရတာကြတော့ ဒီဘာဝနာချောင်းမညာဘုံနဲ့နိဗ္ဗာန်ကိုလင်းမြန်တော်ရပါစေတည်းလို့ယနေ့ကနှစ်နှစ်ကာလဆုတောင်းရဒါကတော့ရှင်မြတ်တွေကတော့တိုင်ပြီးတော့ကိုယ်ယနေ့ကနှစ်နှစ်ကာလကြီးရွယ်ဖို့လိုတယ်နော်နည်းနည်းများများဒါပဲလူဒီလာရယ်၅ပါးဖြစ်ဖြစ်၈ပါးဖြစ်ဖြစ်ကိုတတ်နိုင်တော့ဒီကုသိုလ်ကောင်းမှာ မညာဘုံညာနိဗ္ဗာန်အတွက်ဖြစ်ပါစေမညာဘုံညာဟိမံတော်ရပါစေအဲ့လိုဆိုလို့ရှိရင်ရည်ရွယ်ချက်မှန်ကန်ပါလှုပ်ဆောင်ကြရတဲ့စေတနာသုံးနဲ့ထက်တဲ့တာနဲ့လှူဒန်းနဲ့စောင့်တည်တယ်ဆိုတော့လှုပ်ဆောင်ကြရလည်းမှန်တယ်လှုပ်ဆောင်ကြရလည်းမှန်တယ်ရည်ရွယ်ချက်ကလည်းမှန်တယ်ခံယူချက်ဒါနသီလဟာမြန်မြန်လုပ်ပါပဲ နောက်နေ့မှလုပ်မယ်နောက်နေ့မှလုပ်မယ်နောက်နေ့မှလုပ်မယ်နောက်နေ့မှလုပ်မယ်ကိုယ်ခန္ဓာကိုယ်ကြီးကိုအစိုးရပါစိုးရပါဘုရားချိန်မရွေးသိနေပါပါဘုရားအဲ့တော့မသိခင်မှာဘာနာတိလာဘာဝနာဥအောင်ချူစားပဲရခိုင်ချက်ပဲပိုင်မနေနေဉာဏ်ပညာနဲ့ခံထားတာဒီခန္ဓာကြီးကအစိုးမရဘူးချိန်ပြည့်သိနိုင်တယ် ခြေလမ်းလမ်းကျတော့မှနောက်တလမ်းဆိုမလမ်းနိုင်မဲ့ဘိုင်းတွေလည်းတည်သွားတယ်။သမင်းစားရင်တော့ပထမတစ်လုံးစားပြီးနောက်တစ်လုံးခွန်လို့မရတော့တည်ရောရှိဘူးလားအဲ့ဒါ။အဲညာရည်နေနဲ့တည်သွားတယ်။ဘုံမျိုးပဲတည်ကြတယ်။အဲ့ဒါခန္ဓာကိုယ်ကြီးကိုအစိုးရလို့လားအစိုးမရ။အစိုးမရပါဘူး။အာအစိုးမရဘူးဆိုကြမြတ်တိလဘာဝနာဥအောင်ကျူးသားပေါ့ ဒါနသီလဘာဝနာကုသိုလ်တွေပညာတွေကမဟုတ်ဘဲနဲ့အသေးအဥသွားရဲ့ကုသိုလ်နဲ့ပဲမကြနိုင်ဘူးလားအဲ့ဒီလိုပိုင်ပိုင်နိုင်နိုင်သိမြင်ခံထားတာကခံချက်စေတနာသုံးနာထက်တဲ့တဏ္ဍာနဲ့လှူဒါန်းတာကလှုပ်ဆောင်ချက်လှုပ်ဆောင်ချက်မှာကြတယ်ရည်ရွယ်ချက်ကဉာဏ်ကိုဉာဏ်နဲ့ပြောလို့ရည်ရွယ်ရမယ် ခံချက်ကအခြေခံပဲခံချက်ဟာတတ္ထာဒါနတိယဘာဝနာတိတာလည်းအားကိုးရပဲဒီကိုမောင်နှမမိဘတွေဆွေမျိုးတွေပစ္စည်းတွေယာရုတွေအလုပ်တွေဒါတွေစိတ်မချနတ္တတရားသူများမပြောပါနဲ့ကိုယ်ခန္ဓာကိုယ်တော်မှာစိတ်မချဘူးလေအဲအဲ့ဒါသူများတော့အားကိုးလို့ရပါဘူးကိုယ်ခန္ဓာကိုယ်တော်မှာအခုအပေါင်းမှုတွေဖြတ်ဖြတ်တော့ဟုတ်တယ်မလား အဲ့တော့ဘာဝါကုကသီလဘာဝနာအဲ့ဒါဆိုရင်ဒါနသီလဘာဝနာကိုအားကိုးပြီးတော့ဒါနကုသီလဆောက်ပြီးဘာဝနာပွားများတာဘာကိစ္စမိသမထနာကိစ္စမိဆိုဘာတွေပါပါသွားလဲဗုဒ္ဓနာကိစ္စမိနဲ့ဒါနသနာကိစ္စမိပါသွားတယ်ဓမ္မသနာကိစ္စမိอ่ะ အရေးကြတယ်မူလကြတယ်ဟလားအဲတရားကိုကျင့်သုံးရင်ဖရာကိုလည်းပဲစိကရာရောက်တယ်ပူဇော်ရာရောက်ဖရာကိုကြည်ကြည်ပါတယ်ဆိုပြီးတော့အော်ဟစ်နေလို့မပြီးဘူးနော်အဲကျင့်သုံးပါကိုတတ်နေတော့ဒါနာပြုပါမယ်သီလဆောက်ရမယ်ဘာဝနာပွားရမယ်ရုပ်ဖတ်တရတရလည်းရုပ်ဖတ်တရတရပေါ့ရုပ်ဖတ်နေုံနဲ့မပြီးဘူးဒါနာပြုရမယ်သီလဆောက်ရမယ်ဘာဝနာပွားရမယ် ရည်ညိုနေုံနဲ့မပြီးဘူးလှုပ်ဆောင်ရမယ်ဒါကိုပြောတာဟုတ်လားအဲ့လိုတရားတော်ကိုကျင့်သုံးတော့ဓမ္မတရဏကိစ္ဆာမိတရားကိုကျင့်သုံးပြီဆိုဗုဒ္ဓတရဏကိစ္ဆာမိလည်းပါသွားတယ်တဏ္ဍတရဏကိစ္ဆာမိလည်းပါသွားတယ်အဲ့တော့အာဟုရအစုံတဏဂုံလည်းပါသွားတယ်တန္တရတလျှောက်အာဟုရမယ်ဒါနသီလဘာဝနာကုသိုလ်ပညာရောပါသွားတယ်ဒါနသီလကကုသိုလ်ဘာဝနာကပညာ ကုသိုလ်ပညာတွေပါသွားတယ်ဆိုတော့အဆောင်ဦးနှစ်ခုအရေးကြီးတဲ့အဆောင်ဦးနှစ်ခုရတယ်ကုသိုလ်ကောင်းမှုကိုပုံညတံပါရဉာဏ်ပညာကိုဉာဏတံပါရဒါနသီလကျိုးစားတဲ့ပုဂ္ဂိုလ်တွေဟာပုံညတံပါရပြည့်စုံတယ်ပုံညတံပါရကုသိုလ်ကောင်းမှုအဆောင်ဦး ဘာဝနာပွားများတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ပညာရဉာဏတံပါရအဲဒီကုသိုလ်နဲ့ပညာဟာသန္တရာကျင်လေတဲ့အခါမှာလည်းပဲဆင်းရဲနဲ့ငရဲလွတ်ပြီးတော့ထက်တန်းကြကြမြင်မှန်းသာသာကျင်လေရမယ်မဉ္ဇဉ်ဘုံဉ္ဇဉ်ကိုရည်ရွယ်ပြီးကျူးစာရလည်းပဲအခက်အခဲမရှိမြင်မြင်ဆန်ဆန်မဉ္ဇဉ်ဘုံဉ္ဇဉ်ရနိုင်တယ်ဒါမှမဟုတ်အာမကူပါဘူးလား ကုသိုလ်နဲ့ပညာကုသိုလ်ကဘာနဲ့ပါဘာနဲ့ဒီလာပညာကဒါနသီလတော်မှာနှိမ့်တဲ့ကာကယုံကြည်တယ်ခံချက်ဒါနသီလအကူရပဲအဲ့လိုယုံကြည်တဲ့ပုဂ္ဂိုလ်ကဒါနတွေလည်းပြုတယ်သီလတွေလည်းစောင့်တည်တယ်ဟောအခုပြောမယ် ဟောကလေးခန့်ကြီးပညာမှုကြော်လို့မဟုတ်ကြတော့ဘာဝနာပေါ်မှာနိတိကာရယုံကြည်ရဒါလသီလနဲ့လည်းမပြီးဘူးဟေးစိတ်ကိုစင်ကြယ်အောင်ကိလေသာတွေတန့်ရှင်းစေကြအောင်ကြိုးစားမှအပေလေးပါးကလွတ်မယ်နိတိကာရယုံကြည်တော့ကိလေသာတွေတန့်ရှင်းစင်ကြယ်ကြောင်းသမထဝိပဿနာတရားတွေကြိုးစားခြင်းနဲ့စိတ်ပြီးပေါ်လာပါဘူး အဲ့တော့သမထဝိပဿနာလို့တရားပေါ်မှာယုံကြည်လို့ပေါ့အဲ့ဒါပါလို့သူတရ10ပါးနဲ့ဘောဓိပတ္တိယတရား39ပါးအဓိကသမထနာဝိပဿနာတရားလည်းပါတော့ပါမနောဒုဒရကြတော့တိလာတော့မရဘူးလေမနောဒုဒရကိုပယ်ဖို့ကြတော့သမထဝိပဿနာပါလာမှာအဲ့မနောဒုဒရကိုပယ်ဖို့မနောဒုဒရဖြစ်ဖို့ မဉ္ဇဉ်ဘုံဉာဏ်ရဖို့ကြတော့ဟောသမထဝိပဿနာဘာဝနာတရားတွေပါလာဒါနသီလလုံးနဲ့မရတော့အဲဒါနသီလနဲ့မကဘူးတို့သမထဝိပဿနာလေးရလည်းပဲဉာဏ်ဉာဏ်ဆန်းဆန်းကျူးတာမှအဲလိုကျူးတာတဲ့နေရာမှာဘာတွေနဲ့ကျူးတာမလဲဟောဘောရိပက္ခိယတရား၃၇ပါးဘောရိပက္ခိယတရား၃၇ပါးဝေပြီးမှ ရှတ်ဆိုတတိပဋ္ဌာန်၄ပါးအမပဋ္ဌာန်၄ပါးအိတိပ၄ပါးဒေဝီ၅ပါးဘု၅ပါးဘုစေ၃ပါးမဂ္ဂေ၈ပါးအဲ့ဒါဗောဓိမဂ္ဂရဲ့တရားတော်ကိုနှစ်ပါးပေါ့အဲ့ဒါတွေကိုကျူတာအထုပ်မှစိတ်ဟာတန်ရှင်းစင်ကြယ်မယ်ဓမ္မမန္တန်ခုံညာရနိဗ္ဗာန်ရောက်မယ်အဲ့လိုနှစ်နှစ်ကာလယုံကြည်တော့မှ ဝိပဿနာတရားဓမ္မဝိပဿနာတရားတွေကြိုးစားခြင်းနဲ့စိတ်တွေဖြစ်မှာပေါ့ခုနဒါနသီလကိုယူပြီးတော့ဒါနသီလလို့ဖြစ်တယ်ဟုတ်တယ်မလားအခုဘာဝနာတရားယုံကြည်တော့သမထဝိပဿနာတရားတွေအာထုဖြစ်တယ်အာထုဖြစ်မှလည်းပဲသမထဝိပဿနာတရားတွေအောင်ပြီးတော့မဉ္ဇဉ်ပူဇော်ရအဲမဉ္ဇဉ်ပူဇော်ရပထမဦးဆုံးကဟာသောတာပတ္တိမေ အဲ့ဒါဒိဋ္ဌောကကုမြောက်နိုင်တယ်ဒိဋ္ဌိဝဲဩကမနေ့ကနည်းနည်းစားရတယ်တက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိကိုလုံရောက်ဖို့သမုဒိသစ္စာကိုလည်းနားလည်ရမယ်ပရမတ္ထသစ္စာကိုလည်းနားလည်ရမယ်သမုဒိသစ္စာရဲ့ပြမင်းမဘုရားတတ္တဝါသာသမိဇတိခေမောဘေလေသမုဒိသစ္စာမှမှန်လားပရမတ္ထသစ္စာကြတော့ ယုံနာနှစ်ပါးခန္ဓာ၅ပါးယုံနာနှစ်ပါးခန္ဓာ၅ပါးအလိုလိုဖြစ်တာလားမှန်ပါပါကြောင်းပါလို့ပါကျိုးဖြစ်တာကြောင်းတရားလည်းပဲအိစ္ဆဒုက္ခအနတ္တအကျိုးတရားလည်းပဲအိစ္ဆဒုက္ခအနတ္တယုံနာကြောင်းကျိုးအိစ္ဆဒုက္ခအနတ္တအဲ့ဒီလိုသဘောပေါက်ရမယ် ယုံနာကြောင့်ယုံနေကြဒုက္ခအနတ္တလို့ဈာတနာနာသိရင်အဲ့ဒီယုံနာတွေချုပ်ငိမ့်တဲ့မဉ္ဇဉ်ဖုံညာပေါ်လာတယ်အဓိကတော့ယုတ်ဉာဏ်ကြီးပြက်နေတာဒလတကြီးမြင်လာလို့ရှိရင်အဲ့ဒီအပြက်ကနေမပြက်တဲ့နေရာရောက်တယ်အဲ့ဒီလိုရောက်ဖို့အတွက်အဓိပ္ပာန်၄ပါးစသည်အပြင်မမရံ၄ပါးဟောဒီမဂ္ဂရာတရား38ပါးတစ်ခုဘွားရင်အကုန်ပါတော့ပါပဲ ယနေ့ပဒံ၄ပါးပွားလိုက်လို့ရှိရင်မပဒံတို့အိဋ္ဌကတို့ဘိုးတို့အိန္ဒြေတို့ဘုဇေတို့မဂ္ဂင်တို့အကုန်ပါသွားတာသူနေရာနဲ့သူဟောတဲ့အခါကျတော့သတိပဋ္ဌာန်နဲ့ဟောတဲ့နဲ့သတိပဋ္ဌာန်နဲ့ဟောရတယ်သမပဒံနဲ့ဟောတဲ့နဲ့ဟာသမပဒံနဲ့ဟောရတယ်သမပဒံကလုံလောက်ပြရအဓိကပြောခြင်းကိုသမပဒံနဲ့ဟောတာအိဋ္ဌိပနဲ့ဟောရတဲ့အိဋ္ဌိပနဲ့ဟောရတယ်အိဋ္ဌိပသန္တာစိတ်တာဝိရိယဝိမာန်တာ ဣန္ဒြိနဟောလေဣန္ဒြိနဟောကဣန္ဒြိနဲ့တင့်တော်တဲ့နေရာကြတော့တတေန္ဒြိဝိဣန္ဒြိတတေန္ဒြိသမာဓိန္ဒြိပဉ္စင်္ဒြိဘိုးကလည်းဒါပဲဘုံ၅ပါးလည်းဒါဘောစေခဏပါဟောတတိဒုဝရိယသမာဓိဒုပိတိဒုပတ္တိဓမ္မဝိစယဥပိ္ခာခဏပါဟောမဂ္ဂင်၈ပါးသမာဓိဓမ္မသင်္ကပ္ပမဝါစာသမမန္တဓမ္မအာဇီဝ ဓမ္မဝါယမဓမ္မသတိဓမ္မသမာဓိအကုန်လုံးပေါင်းလိုက်တော့ဘောဓိပက္ခိယတရား39ပါးအဲ့တော့သတိပဋ္ဌာန်၄ပါးပွားရင်ကုန်ပါတာပါပဲသတိပဋ္ဌာန်၄ပါးသတိပဋ္ဌာနသတိပြဋ္ဌာန်လို့သတိပဋ္ဌာန်သတိဆိုင်ပဋ္ဌာနာထားကောင်းစွာတည်တော်သတိကောင်းစွာတည်တော်သတိဘယ်ပေါ်မှာလဲခန္ဓာပေါ်မှာ ဒုစရာခန္ဓာပေါ်မှာတော့တော့မရောက်ဘူးနော်ရေခန္ဓာပေါ်မှာမရောက်ဘူးပြပြမိမတွေပေါ်မှာရောက်တယ်သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva ကာသမီးဇနီးခင်မွန်းဒုဒုပစသည်အဖြစ်အဲ့ဒီပေါ်တွေပဲပြည့်ညတ်တွေပေါ်ပဲရောက်တဲ့အခါကျပရမတ်တွေရဲ့အမှန်တရားကိုမသိတော့အမှန်တရားကိုမသိဘူးဆိုတော့အဝိဇ္ဇာပေါ့ဗျာ မှန်တရားကယုတ်တိဏ္ဍနေကြောင်းကျအားလျော်စွာဖြစ်ပြနေတယ်အဲ့ဒါကိုမသိတဲ့အခါကျတော့သူပဲနာမည်ပဲပဲမိမပဲဆင်းရဲတဲ့ချမ်းသာတဲ့သဘောကျတဲ့သဘောမကျဘူးလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မောဟဖြစ်လိုက်ဒေါသဖြစ်လိုက်လောဘဖြစ်လိုက်အဲ့ဒါနဲ့ပဲတဘောအလုံးမှာအချင်းကုန်တာများတာဟုတ်လားအဲ့ဒါပထမဦးဆုံးဒိဋ္ဌောက ကြော်လွန်နိုင်ဖို့အတွက်ဝိမြောက်နိုင်ဖို့အတွက်ဝိပဿနာတရားတွေကိုနာရမယ်တဲ့တပ္ပုရိတတံဒေဝပညာရှိသူတော်ကောင်းတွေမိဘစိကရမယ်ဝိပဿနာတရားတွေကိုယ်တိုင်နဲ့တော့ပညာတွေကိုလည်းညွှန်ကြားနေတဲ့ပညာရှိသူတော်ကောင်းတွေကိုမိဘစိကရမယ်မိဘစိကပြီးတယ်ချင်းပေါင်းပေါင်းလို့မရဘူးနော်တတ္တမတဝနာသူတော်ကောင်းတရားတွေကိုမှတ်မှတ်သားသားနဲ့အားလည်းသဘောပေါက် မမသားသားနဲ့နားလည်သဘောပေါက်အောင်ရက်ရှိလာများရက်ရှိလာများတရားနာရမယ်တို့တို့ရက်ရှိလာများနာတော်မှမသိတာတွေအများကြီးကြံသေးတယ်နော်မသိတာတွေအများကြီးကြံသေးတယ်ဟောတဲ့သူလည်းမသိတာတွေအများကြီးကြံသေးတယ်ရက်ရှိလာများနာရမယ်တဲ့နောက်နံပါတ်3ကယောနိတော်မနတိကာရ နှလုံးသွင်းမှန်ရမယ်နှလုံးသွင်းမှန်ရဒါနသီလတဲ့ပို့ပြီးတော့သမဏဝိပဿနာအရေးကြီးတယ်ဟေ့ဒါနဆိုတာပစ္စည်းရှိမှလူဖို့အချင်းနေပေးမှလူလို့ရလူတော့လူကျင်တာပဲအချင်းနေမပေးရင်မလူနိုင်ဘူးလေသီလဆိုတာလည်းပဲတယ်လို့ပဲကျမ်းမာရေးကောင်းမှအချင်းနေပေးမှစောင့်တယ်ခါလုံးစောင့်တယ်ဘာဝနာကတော့အမြဲတမ်းပွားလို့ရဘုရားကမပွားကြလို့ပြင်းတယ်လို့မပွားတော့ဘယ်တတ်နိုင်လဲ မသိလို့လည်းမပွားကြအချို့ကသိတော့သိတယ်ပြင်းလို့ပွားဟုတ်လားမသိတဲ့သူနဲ့ပြင်းတဲ့သူနဲ့အတူတူပဲအဲ့ဒါဘယ်ဆုံးကြတော့ဘာမှမသိဘူးဆိုတာဝိပဿနာဘလို့ပွားမှမလို့တမထဘလို့ပွားမှမသိဘူးအမဘောတတ်တဲ့အခါကျတော့ဩဘာသာဩဘာသာအော်ရမတတ်တာမထလည်းမပတိလည်းမသိတော့ဝိပဿနာလည်းပွားတော့သိမှမသိဘူးတချို့ကြတော့တရားတွေနာရတယ်သိတယ်ဘလို့ပွားမှဆိုတော့အကုန်သိတယ် ပြီးပြီးတော့ပြင်းနေရင်လည်းဘွားပြတ်ပါဘွားပြတ်ပါဟမ်ပြင်းနေတယ်အေးတယ်အေးရင်လည်းအေးလို့ပူတော်လည်းပဲဆာတော်လည်းပဲဘိုက်တင်းတော့ဩအချိန်ရမရဘူးပြန်ဖို့ဆိုတော့လည်းပဲပြန်နေတာနဲ့ဘွားနေတယ်ဟုတ်တယ်မလားဟောသွားခြင်းနဲ့လာခြင်းနဲ့သွားခြင်းနဲ့လာခြင်းနဲ့စိတ်ကများနေတော့ဘွားနေသွားသွားလာလာဘွားလို့ရမသိမချင်းဘွားလို့ရတယ်ဟုတ်လား အိမ်သာတရင်တော့ပွားလို့မရဘူးလားအမစ္စာလည်းပွားလို့မရဘူးလားပွားတဲ့စေတနာလည်းရှိမယ်ပွားလည်းပွားမယ်ဆိုရင်ရတယ်ဘာမှဥစ္စာနာပါမှကုန်မြန်လို့ပွားလို့ရတယ်ဘုရားရှင်ရှိကြမှာလားထိုင်တာမဟုတ်ဘူးအဲသွားသွားအိမ်သာထဲမှာလည်းပွားလို့ရတယ်အဲ့ဒါဘယ်လိုမဆိုင်တဲ့သူပေါ့ဆတဲ့သူကတော့ပွားပြီဟုတ်ပေါ့ပေါ်ပေါ်ဆဆသမားကတော့ဘုရားရှင်ရှိကြမှာပဲလားထိုင် အဲ့တော့မှပဲပွားပြီးတယ်ကျန်တဲ့အချိန်ကြီးလွတ်အဲ့တော့မှတ်ဆက်ပါအောင်လားမှတ်မဆက်ရင်တရားမတက်ဘူးဆိုဉာဏ်ပညာမတက်ဘူးဒါကိုပြောတာဟာလားယုတ်တင်နာနေကြာတနာနာမကွဲဘူးအကြောင်းနေကျိုးနေကြာတနာနာမသိဘူးနေစာဒုက္ခအနတ္တတွေကြာတနာနာမသိဘူးအဲ့တော့အပြက်တွေမြင်မှာတော့မြင်ပါဘူးမမြင်တော့မမုန်းဘောမမုန်းဆိုရင် မမောရင်မဆုံးဘူးပေါ့ဖြစ်ပြဆုံးတဲ့နေရာနိဗ္ဗာန်လားအဲမဆုံးနိဗ္ဗာန်မရောက်ဘူးပေါ့ဒါပြောတာနိဗ္ဗာန်မရောက်ရင်32ဘုံကျင်းလဲမယ်ကျင်းလဲဘာတွေရခန္ဓာတွေရမယ်ဘာတွေရမယ်အဲခန္ဓာတွေရတာအိုတေရတယ်မတူလားမူလိုက်မူလိုက်သေးလိုက်မူလိုက်မူလိုက်သေးလိုက်မူလိုက်မူလိုက်သေး အဲ့ဒါမွေးတဲ့ဒုက္ခ၊အိုးတဲ့ဒုက္ခ၊သိတဲ့ဒုက္ခဆုံးနိုင်ပါအောင်လားဆုံးနိုင်ပါဘူး။အဲအဲ့ဒါဖြစ်ပြဆုံးအောင်မလိုက်လို့ဒုက္ခလည်းမဆုံးတာပေါ့ဗျ။အဲ့ဒါဘယ်ရစလဲဆိုတော့တရားအားခဲ့တဲ့ဒီမှာအကလံပါကလာတော့ပြောလို့တေချာမလို့ဘာအနေလို့ပါလဲတရားနဲ့တဲ့အခါကျတော့ဆရာသမားတွေကပြောတယ်အဲ့ပြောတဲ့ချိန်ရလွဲပြီးကျန်တဲ့ချိန်ရှုမှတ်ပါတရားအားနေတဲ့ပုဂ္ဂိုလ်က တရားထိုင်တဲ့အခါတော့ဒီလိုပဲထိုင်တယ်ကြံတဲ့ချိန်စကားများဟိုပြောတယ်တောင်းပြောမြောက်ပြောဘာမှအရင်ကဖမ်းမြင်စကားတွေမင်းမြင်ရတာဝတ်တာလေဟေးမတွေ့တာကြာပြီတော်တော်ဝလာတယ်ပိန်သွားတယ်ဖြူးလာတယ်အလကားတကားတွေမှာတာအလကားဘာမှသုံးကြဘူးလကားတကားတွေအဲ့ဒါတွေနဲ့အချိန်ကုန်လာပဲဘုရားဘုတော်တော်ပြောပြီးတော့ရှုမှတ်ပါလားယောဂီတွေပြောနေတယ်မှန်ပါဗျာအဲ့ဒါ မရှုမှတ်ဘူးတရားမရှုမှတ်ဘူးရောတော့မောင်မောင်ရောက်ပြောချိန်ကုန်တာပဲအဲ့ဒါဘောပါသွားလည်းမမှတ်ဘူးဆုံးစားလည်းမမှတ်ဘူးအဲ့ဒါမဆက်ပါဆက်ပါအာမမဆက်ဘိုးလို့မဆုံးနာလို့မဆုံးတေလို့မဆုံးဘိုးပဲဘုံတော့တေပဲဘုံတော့တန်ရောစင်းလေးကြောင့်ခေါင်းပုတ်ပြီးတော့တခါလဲစိတ်ညစ်ပြီးတော့ဒုက္ခရောက်ပြီဘုံတော့တန်ရောစင်းတွေလည်းမများဘူးလားတန်ရောစင်းတွေလည်း သူများတွေ့တာမဟုတ်ကိုကလိုက်တွေ့တာလေသူကသူနေတာမျိုးသမီးတွေသူကသူနေတာမျိုးသားတွေ့တာသွားတွေ့တာကိုကသူကသူနေတာကိုမရမကသွားတွေ့တာကျုပ်တို့ဒုက္ခပေးပါဗျာရဲကောင်းဟုတ်လားရဲကောင်းရဲကောင်းကျုပ်တာဝန်ယူပါတယ်တဲ့ခင်ဗျားရဲ့ဒုက္ခတွေကျုပ်အကုန်တာဝန်ယူပါတယ်အဲ့ဒါနဲ့ပဲဘုစုကိတွေဖြစ်လာတော့ဒုက္ခတွေများလားသူများပေးတာလည်းကိုယ်သွားကြတယ် ယောဂီတို့တေးသေးချာချာနှလုံးသွင်းမှာဒုက္ခသူ့အကိုရှာဟာလားအဲဒုက္ခရောက်တော့မှဘဟုတ်လို့လည်းမျိုးလို့ဘလို့လည်းမလည်းညမထိုးနဲ့ကိုယ်သုံးမကြလို့ဖြစ်တာဟုတ်တယ်မလားကိုယ့်အကိုဘုရားတရားနာတော်မူတရားကျင့်ပါလားတရားကျင့်တဲ့တာဝန်တွေပြတော့ဘာမှဒုက္ခဖြစ်ရမှာဟုတ်တယ်မလားတရားတော်မကျင့်ရင်ခေါင်းမှုတွေလေးခါနာတယ်လေးနဲ့ကြီးရမှတာများတယ်ဒုက္ခရောက်မဲ့အလုပ်ကြတော့တခါတည်းနဲ့ မသိမချင်းလုပ်တာပဲမလားအသတ္တဝါတွေမှားမနေဘူးလားမှားနေပါဘူးအေးတရားနာမှကိုမှားတာကိုမှားမှန်းသိမှားတာကိုမှားမှန်းသိမှန်တော့မယ်သာတော့တော့ဟုတ်တယ်မလားမှားတာကိုပဲမှန်တယ်လို့ထင်တယ်ဘယ်တော့မှဒုက္ခမလွတ်တော့ဘူးဆိုတာတွေ့တာဟုတ်လားဘာမှပေရင်မေးမနေနဲ့ရိုးရိုးပေရင်မေးတရားမလို့ဘုရားတရားနဲ့ ဒုက္ခရောက်နေတာကိုမှားနေတာကိုမှန်တယ်ထင်တဆုထိုးလို့နေတော့အဲ့ဒါအိုပြီးတော့သေပြီးတော့ဟိုလိုက်အောင်သေလိုက်အောင်ဖမ္မထထအိုဖမ္မထထနာဖမ္မထထသေအဖမ္မထထစိတ်ညစ်ပြီးတော့ခေါင်းပုတ်ပြီးတော့ဒုက္ခရောက်ပေါ်ဗျာဒါပဲရှိတယ်ဟုတ်တယ်မလားအေးအဲ့ဒါသမိုင်းတွေပြန်ကြည့်ပါလားယောဂီတို့သမိုင်းတင်မှုတယ်လို့တင်မှုတာလေမြန်မာနိုင်ငံသမိုင်းတွေပြန်ကြည့်ပါလား ဟာဟိုဟိုဟိုတိုက်ပြီးတော့ဟိုတိုက်တိုက်တယ်ဟာတာဘူးတိုက်တယ်အင်းဝါနဲ့ဟာတာဘူးနဲ့တိုက်ရတာနှစ်ပေါင်း30ကျော်စစ်တိုက်တယ်အဲ့ဒါသမီးရောက်ပါပဲဆွေမျိုးတွေမွန်နဲ့မြန်မာတိုက်တာမဟုတ်မွန်မြန်မာတွေအကုန်ပါတော့ဘယ်လဲမွန်မြန်မာပါတပတ်လဲမွန်မြန်မာပါတာပဲအဲဆွေမျိုးတွေဘယင်မှန်နေတက်ပြီးတိုက်ကြတယ်ကြာပြီးတိုက်ကြတယ် ဟာဟိုဘက်ကဆော်ပါရီရလည်းတိုက်ဟာဟိုဂျုံလူရီရလည်းလာဟာတဲ့တိုးပြရလည်းလာသိဟာတခါပြန်တိုက်ကြဟာဟိုဘယ်မြင်းမြင်းတက်ကြဟာရှုပ်နေတာပဲသမိုင်းလေးကနည်းနည်းလေးပြန်ကြည့်ကိုတင်ထားတဲ့သမိုင်းလေးကိုပြန်ကြည့်ကြည့်ပါဒုက္ခတွေများဘူးလားဗျာအမှန်လေးတက်တဲ့ခဲလေးကြတော့ဟောတိုက်တိုက်ကြတယ်အဲ့ဒါဘာလဲဆိုတော့လောဘဒေါသမောဟတွေငါရောအဓိကဘယ်လိုလဲဘောဓ လောဘဆိုတာလူကျင်တာမလားရောအေးလူကျင်တဲ့အခါကျတော့မရရလောရတာပဲအချမ်းကြီးနဲ့လောရတာပဲအနုနည်းနဲ့မရအချမ်းကြီးနဲ့လောရတယ်အဲလောဘဒေါသတွေကြောင့်ခန္ဓာရတယ်ဟုတ်တော့မလားအချင်းကျုပ်အချင်းကျုပ်ပြောတာပေါ့လေလောဘဒေါသတွေကြောင့်ခန္ဓာရတယ်ခန္ဓာရတော့ဘဝပြရတယ်ဒုက္ခမျိုးစုံတွေ့ရဘူးလားမတွေ့ရပါဘူးဗျာယောဂီတို့ကတရားသမားတွေကဒုက္ခကိုဉာဏ်နဲ့မြင်အောင်ကြည့်ကြတော့ယောဂီတို့ ဩဒီဒုက္ခတွေဟာဘလူးမှလာပြီးတော့ကိုယ်ဒုက္ခပေးတာမဟုတ်ဘူးကိုယ့်ဘကိုဒုက္ခရောက်ခြင်းကိုယ့်ဘကိုဒုက္ခတော်တဲ့ကိုယ့်ဘကိုတိုးဘူးဘိုးဘလာမျိုးမိကိုတိုးတယ်ဒီဘိုးကောင်လေးတို့ဘလူးမှမိဘုံတို့ဆွဲထည့်တာသူ့ဘသူပြည့်တိုးတာလေအဲသူ့ဘသူသဘောကျပြီးတော့ရွှေတော်ပြည့်ထင်ပြီးပြည့်တိုးပြည့်တိုးတော့လောင်ပြီးတည်ရောဟုတ်တယ်မလားဟောင်းတဲ့ဘက်တွေပါလေမိဘုံတွေမှာကြည့်ပါလက်ပြားလေးတွေပါလေးတွေပြည့်ဝင်လာဘလူး မိဘကိုပြေဝင်လာပြေဝင်လာပြီကလောင်ပြီးတည်တော့လာဗျာဘုဒ္ဓဆင်နေနဲ့မတူဘူးလားတူပါရဲ့ဗျာအဲကိုရှိရဘိုးဘွားတွေမိဘတွေအဲ့ဒီပြိတ္တာမိတွေနဲ့ပဲဘာမှတရားသူတရားမြတ်မရပဲနဲ့တည်ကြကိုယ့်အလှည့်လည်းအဲ့ဒါပဲတိုးလာအဲ့ဒါပဲအဲ့ဒါပဲအဲ့ဒီအနေလွတ်အောင်မွားကြဟုတ်လားတရားလူတရားမြတ်ရအောင်မကြိုးစားရအဲ့ဒီမိပဲတိုးတာနည်းနည်းသိကျင်တာဟုတ်တယ်ဟုတ်တယ်မလား တေရတာအားမရဘူးဘွာပေါင်းများစွာတေးလာတာမလားအေးတေရတာအားမရဘူးထပ်သေးခြင်းသေးတယ်ဒါလို့မလားရောရဘာနာနဲ့နာရမယ်အဲ့တော့တရားတွေနာတော့မှာဩတို့ကအမှန်တရားမသိဝိဇ္ဇာပစ္စယသင်္ခါရဒါလို့မလားရောမသိမှုကြောင့်သင်္ခါရဆိုတဲ့ကံတွေဖြစ်တယ်ကုသိုလ်အကုသိုလ်တွေပေါ့ဗျာ သိလို့လားမသိလို့မသိလို့ပါဗျာမသိလို့မသိလို့ဓာတ်တွေဖြစ်တယ်ကုသိုလ်လည်းပါတယ်အကုသိုလ်လည်းပါတယ်နော်အကုသိုလ်လည်းမဟုတ်ဘူးကုသိုလ်လည်းပါတယ်အဲ့ဒါမသိမှုကနေသိမှုရအောင်ဘာလို့မှသိမှုရဝိပဿနာပွားများဝိပဿနာတရားတွေနာရမယ်ဝိပဿနာတရားတွေပွားများအားထုတ်လို့ကြာကြာနာနာလေးမဲ့လေးဖို့နဲ့သိပြီဆိုရင်ကုသိုလ်လို့လည်းကုသိုလ်မဖြစ်တော့ဘူးအကုသိုလ်ကတော့ရှောင်ပြီးသားပဲကုသိုလ်ကမဖြစ်တော့ဘူး ဘာဖြစ်လဲကရိယာဖြစ်တယ်ယဟန္တာတွေလေယဟန္တာတွေလည်းဆုံးလို့တာပဲယဟန္တာတွေလည်းသင်္ကန်းလို့တာပဲယဟန္တာတွေလည်းတရားဟောတာပဲဘုရားကတော့ကြောက်ဟောသွားတော့မလားကုသိုလ်ဆိုရင်ကျိုးပေးဦးမယ်လူချမ်းသာနဲ့ချမ်းသာကျိုးပေးဦးမယ်ကုသိုလ်မဟုတ်တော့ဘာဖြစ်သွားကရိယာကရိယာဆိုတော့ယောဂမတ်တာဘာမှကျိုးပေးရမရှိတော့မျိုးစေ့ကိုမိနဲ့မြိုက်ပြလိုက်တဲ့ခါကျတော့အပင်မပေါက်တော့ဘူးတဲ့ ဘာလဲဆိုတဏှာကုန်သွားလို့ဟုတ်လားတဏှာကုန်ဘုရားရဟန္တာတွေကတဏှာမရှိတော့ဒုက္ခငါတွေကတဏှာများတယ်တဏှာများတဲ့အတွက်ကြောင့်မလို့ကုသိုလ်ဖြစ်လဲအကုသိုလ်ဖြစ်လဲကုသိုလ်ဖြစ်လဲအကုသိုလ်ဖြစ်လဲကုသိုလ်လိုရင်းနဲ့လည်းပဲတဏှာဝင်းပါရင်ပါလာနောက်တော့ချောချောလာလာလေးဖြစ်ကိုကိုခင်နဲ့မင်းနဲ့ပြန်ပေါင်းပါပါစေဒါအဲ့ဒါမဟုတ်လားအဲ့ဒါဘယ်လိုပါလားတဏှာပါလား ကိုခင်တဲ့သူနဲ့ပြန်ပေါင်းနိဗ္ဗာန်ရောက်တာမဟုတ်ဘူးပို့ဆိုးမှာဟုတ်တယ်မလားဒါနဲ့ပေါ်ပါရင်ပေါ့မဉ္ဇဉ်ပုံဉဏ်နဲ့ကောင်းရရင်မကောင်းဘူးလားမဉ္ဇဉ်ပုံဉဏ်ရတော့မကောင်းနဲ့ဒုက္ခပဲမဲ့လူမျိုးမှာကောင်းတယ်ဟုတ်လားမျိုးသားပဲပဲမျိုးသမီးဖြစ်ပေါင်းလို့ရှိရင်တဏှာတွေဖြစ်အောင်မလေတဏှာတွေဖြစ်လို့ရှိရင်ကံတွေမြောက်မယ်ကံတွေမြောက်ရင်ခန္ဓာရမယ်ခန္ဓာရရင် ကိုရမယ်တေရမယ်ခန္ဓာရရင်ဘာဖြစ်မလဲအဲ့ဒါဘယ်ရစတဏှာအဲ့ဒီတဏှာဘယ်ရလဲဝိဇ္ဇာမသိလို့ဘာဖြစ်လို့မသိလဲသိအောင်မလုပ်တာဟုတ်တယ်မလားတရားနာရမယ်တရားအထုတ်ရမယ်ဓမ္မအမှန်တိုင်းမှာပေါ့ဥပမာ ကျောင်းသူကျောင်းသားတွေကျောင်းတက်မှာကျောင်းသားတွေသိမှာပေါ့ကျောင်းမတက်ဘဲနဲ့လူနေသိပါသိပါပါဘုရားအဲမသိဘူးအဲ့ဒီလိုပဲစာပေတွေသင်မစာတတ်မှာပေါ့စာတတ်မှာဒါအမှန်ဒါမှစာပေနဲ့ပတ်သက်စာပေဆိုစာပေပညာတဲ့သမ္ဒမ်လို့သမ္ဒမ်ပညာတဲ့သင်မတတ်မှာလေရောမသိဘဲနဲ့လည်းလားတွေတတ်ပါတတ်ပါဘုရားဘုရားအလောင်းကလွယ်လို့ကျန်တဲ့လူတွေသင်မတတ်တယ်အဲ့ဒီလိုပဲ ဒိဋ္ဌိကိုပယ်ဖို့တဏှာကိုပယ်ဖို့သူတော်ကောင်းတရားတွေလည်းပဲနာကြပွားများမှရမှာပေါ့ရနာကိုလည်းအချိန်မရဘူးတရားထုတ်ကိုလည်းအချိန်မရဘူးဆိုရင်ဘယ်လိုကလွားမို့တော့ဒိဋ္ဌိတဏှာကလွှမ်းမိုးမယ်ဘယ်သူကလွှမ်းမိုးမယ်ငါပဲသူပဲယူတာပဲငါတို့ယူတာပေါ့ငါပြောတာပြည့်မရှိပါဘူးလောကမှာလည်းလွယ်ပြောရတယ် တပည့်တော်လှူတယ်ဘလို့ရှင်တို့တွေမှာလားလှူကြဟာပြောတာအပြည့်မရှိဘူးတကယ်ယူရင်တက္ကာယဒိဋ္ဌိရောရုပ်ကိုတရားကိုကိုပိုင်အောင်မလုံးသွင်းပါငါပဲသူပဲလို့ထင်နေပါဒိဋ္ဌိပါလေဩတက္ကာယဒိဋ္ဌိရနေရာတကာဝယ်လူတယ်လို့အလှူမှလည်းသူပါတယ် သီလပွဲမှာလည်းသူငါသီလဆောင်တယ်ငါသူများနဲ့မတူဇရွေးတော်မမျိုးအမျိုးမျိုးပဲဖြစ်ဟာလားအဲအဲ့လိုငါငါငါငါဖြစ်ငါလည်းယုံလားယုံနာနာမသင်္ခါရတရားတွေကိုငါပဲသူပဲယောက်ျားပဲမိန်းမပဲလို့ထင်နေရဲ့မှန်ပါ သွားတာဒီတက္ကဒိဋ္ဌိကိုမပယ်နိုင်ဘူးဒိဋ္ဌိတဏှာတွေအားကြီးတယ်ဆိုရင်အဲ့တထေကြီးဘဝအာဟုကိုလည်းများနိုင်ဘူးလားဘုနွားတွေအများကြီးတတ်တာဝတ်တွေအများကြီးတတ်တာဆင်းရဲတာတတ်နိုင်မှာမတတ်နိုင်ပါဘူးဗျာတထေတွေတတ်တာဘုရားရှင်ကိုတော်ကြီးအကြီးကြီးရဲ့ရောင်းတာမြင်ရောင်းတာယုံကြည်ကုန်ဘူးလားအဲ့ဒါဒီတထေဖြစ်တယ်ဆိုအသိကကုသိုလ်ကြောင့်တထေဖြစ်တာလေမှန်ပါပါ ဝိပဿနာမှာပွားများတဲ့အခါကျတော့ကိုယ့်ရဲ့ရလာတဲ့စိတ်ရင်ချမ်းသာတဲ့ကိုယ့်ရဲ့အခွင့်အရေးလူအခွင့်အရေးကိုအတုံးမချတာဘူးအမှုတွေပဲပြန်သုံးတယ်ကဲကိုယ်လည်းပဲကိုကြုံပြတ်တယ်ခုံချတယ်မတူလားမှန်ပါဗျာဘောပါရလားမှန်ပါဗျာအေးအဲ့ဒါကြောင့်မလို့ဉာဏ်ပညာရဖို့အရေးမကြီးဘူးလားဗျာကြီးပါဗျာဒါနကိုလည်းမပဲနဲ့သီလကိုလည်း ကိုပယ်နိုင်အောင်ကြိုးစားပါဒါနကိုပယ်ခိုင်းတာမဟုတ်ဘူးနော်ဒါနပြုပါဒါနကောင်းမှုချမ်းသာပေးမှာသီလကလည်းကောင်းမှုချမ်းသာပေးမှာအဲ့ဒီဒါနသီလအပေါ်မှာဒိဋ္ဌိနဲ့တဏှာလူပဲမလို့စေနဲ့ဒါကိုပြောတာကိုပြုတဲ့ဒါနသီလချွေးနဲ့ဒါနဲ့ပြုရတာပင်မခံပြီးတော့ဟုတ်တော့မလားလူတိုင်းလူနိုင်ပါလူနိုင်ပါဘုရားပတ်စံရှိတဲ့လူနိုင်တာမဟုတ်ဘူးဗျာကျမရေးကောင်းနိုင်တဲ့သီလဆောင်မှာမဆောင်နိုင်ပါ မရောက်နိုင်ဘူးဒီခြေရောက်လာရင်ဖရမလားဇမဟာသူကခန္ဓာကိုယ်က10လောက်ရှိတယ်ရက်ပဲတော့မှာဘာဘာတိလာဆောင်တယ်အဲ့ဒါဇမဟာရေကောင်းလဲလဲတိလာမဆောင်နိုင်ပတ်စံရှိတယ်လဲမတိနိုင်ဘူးဘယ်လူနိုင်မဲ့သူမဟုတ်တယ်လို့သိတာဟုတ်တယ်မလားအဲ့တော့ယောဂီတို့ကဒါနတွေတိလာတွေလုပ်တယ်ဆိုရအများကုသိုလ်အများကြီးရဟုတ်လားအဲ့ဒီကုသိုလ်တွေကိုဘာနဲ့ထိမ့်မဲ့ နဲ့ထိမ့်မယ်အနာတပိန်တို့လူဝိတာခါတို့ယုံလဲချောတယ်ဥစ္စာလဲပေါ်တယ်တရားတွေဆက်ကျင်လိုက်တော့သောတာပန်မဖြစ်ဘူးကဲပယ်ကြပါတော့ပယ်ကြပါဘူးဘုရားလဲချမ်းသာနောင်ဘဝလဲချမ်းသာတတန်ရာလုံးချမ်းသာနောက်ပြီးနိဗ္ဗာန်ရောက်အပယ်ကြတယ်မရှိတော့ဉာဏ်ပညာနဲ့ထိန်းလိုက်တာလေမှန်ပါဗျာအဲ့ဒါတရားမလားတရားအမှန်တဲ့ပုဂ္ဂိုလ်တွေကဒါနသီလတော့လုံးပါတယ်အဲ့ဒီပေါ်မှာဒိဋ္ဌိတဏှာဥရှိတယ် ငါတို့လူတာကွာပြောလို့ရှိရင်ဒိဋ္ဌိရောမာနရောပါဘူးလားပါပါဗျာအများနဲ့ပြောတာပြောတာအပြစ်မရှိဘူးနော်ပါပါဗျာဘာလို့ဘာလို့ပြစ်ရှိတာရင်ထဲမှာရင်ထဲမှာရင်ထဲမှာဘယ်လိုဆွဲတာလဲအဲအာရုပိတာသူငါအာဥ္စာအာရုဟုတာငါငါငါတ ပဲဘယ်ပဲမင်းမပဲဘယ်သူပဲပဲပွားပဲဆိုတော့တက္ကရာဒိဋ္ဌိလေငါတို့မလို့နိုင်တာกว่าအာမာနဒိဋ္ဌိရောမာနရောနောက်ဘုရားမှာအများကြီးကောင်းမှုချမ်းသာတွေဆန္ဒခံစားဆန္ဒရတော့မယ်တစ်ဖက်မှာရမယ်ကောင်းကောင်းခံစားရတော့မယ်လို့လှမ်းပြီးတော့တွေ့တာနေတာတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ကောင်းမှုရဲ့လားဒီ ဒါနသီလအကျိုးတော်ပေးမှာလူမင်းလည်းဖြစ်မယ်နတ်မင်းလည်းဖြစ်မယ်တထေကြီးတွေဖြစ်မယ်အဲ့တဏမာနဒိဋ္ဌိတွေအားကြီးတဲ့ပထေကြီးဟာတဏမာနဒိဋ္ဌိတွေအားကြီးတဲ့အကြီးကဲတွေကနောက်ကျတော့ဒုက္ခတွေမရောက်နိုင်ဘူးလားရောက်နိုင်ပါဘူးတဏမာနဒိဋ္ဌိကမဟုတ်တာတွေလုပ်တော့မယ်လေဟုတ်တော့မလားအဲ့တော့တထေကြီးလည်းဖြစ်မယ်ဉာဏ်ပညာလည်းကြီးမယ်ဆိုမကောင်းဘူးလားဟောဉာဏ်ပညာတို့ရတာလည်းစိတ်ချမ်းသာတယ်ခဏယာယီပဲဘာမှမတည်ငြိမ် စ္ဆတရားတွေဒုက္ခတရားတွေအနတ္တတရားတွေဆိုကိုရတဲ့စိတ်တွေကိုကိုယ်တို့တော့လို့ပြပါသူမေရရှင်သေးလို့ဟောတယ်မလားမိဘဘိုးဘွားရလာတဲ့ပစ္စည်းတွေဆိုတာခொနည်းလုံးလုံးဆိုတာမကုန်နိုင်ဘူးမကုန်နိုင်တော့ဒီတိုင်းတကားခွန်လို့ရည်တင်တဲ့လူလူဆိုပြီးတော့တော့ထွက်တယ်။နှစ်မို့ဆိုလို့ချင်းတော့ဖွဲ့ရတာကြာမှာဆိုတို့များစွာဘုရားအလောင်းတော်လေ။အလောင်းတော်ကပုံနာလေးသူ့မိတာယသိမဖြစ်သေးဘူး ဒေါထွက်မလို့ပစ္စည်းတွေလှူလာခုနှစ်ရက်လုံးတတိုင်းတစ်ပြည်လုံးကိုလှူလာလူကျင်တဲ့လူလာယူလူယူတွေနဲ့မပုံနိုင်ဘူးပစ္စည်းကများတော့သူကဲမင်းတို့ယူတာမှာဆောက်မနေတာဘူးတကားတွေအကုန်ဖွင့်ပြီးတော့ဒေါထွက်ပြီးရနေဝတ်တယ်ဘုရားအလောင်းသူမိသားစုလက်လေမှန်ပါပါဘုရား အဲ့တော့ဉာဏ်ပညာလည်းပါတယ်ဆိုတော့ကိုရတာလည်းစိတ်တွေချမ်းသာကိုမဲ့ညာပုံညာနိဗ္ဗာန်အတွက်ကိုရည်ရွယ်တဲ့စုတူးစုမြတ်အတွက်အသုံးချတတ်တာဗောဗျဟုတ်တယ်မလားရင်ထဲမှာတရားမပါဘူးဟေးဆိုလို့ရှိရင်ကိုရတာလည်းစိတ်တွေချမ်းသာဘယ်ဥရောက်ဖို့မဖြစ်ဘူးလားဗျဖြစ်ပါပါဗျာဘယ်သူတွေပါလဲခဏခဏပြောဘူးဒုတာနာဘောတထေသားလေးယောက်လေး တရေ40ဒီကျွယ်ဝတယ်ကတ္တမမြတ်စွာဘုရားသခင်လက်ထက်ကဟလားရလာတဲ့စိတ်သိချမ်းသာတွေကိုသုံးမချတာဘူးကာမတုပိစာစာရကြံနေလို့တော့အခုတဲဝရရောက်မှာမလားအဲ့ဒါကြောင့်မလို့ဉာဏ်ပညာပါဖြစ်တဲ့သိချပါဗျာဉာဏ်ပညာအရေးကြီးတယ်ပြောကြရတယ်များတယ်ပြန်မဲ့သူတွေအချင်းနောက်ကြမှာဆိုလို့ကဲအမြဝေရရအောင်အားလုံးကြားကြရမြတ်